ဒီဘက်ကစိုက်ရင်ပဲအနောက်ရှိပြီးတဲ့အရာတွေပေါ့အကျိုးမဲ့ကိုပြုလုပ်တတ်တဲ့အရာတွေအကျိုးရှိပါဖြစ်ပြအောင်ပြုလုပ်တတ်တဲ့အရာတွေပေါ့အဲဒါတွေကတော့အခြားမဟုတ်ပါဘူးကိလေသာတွေပါပဲဒီဝရဏတရားတွေပါပဲ ကာမဂုဏ်အာယုန်တွေကိုခုံပြီးတွေ့တာတာပေါ့ကောင်းတာတွေကောင်းလို့ဆိုတဲ့ဟာတွေကိုလူကျင်မဲ့မောတဲ့သဘောပေါ့ကောင်းတာတွေပဲမြင်ကြီးနေတာကောင်းတာတွေပဲကြားကျင်ကောင်းတာတွေပဲနားကျင်တာကောင်းတာတွေပဲရှိရင်ဆက်ကျင်တာပေါ့ကောင်းတာတွေပဲထိတွေ့ကျင်တာကျင်ပါအထိတွေ့တဲ့ဖို့ပါအထိတွေ့ပေါ့ အကမိစနာနိဝရဏခေါ်ပါတယ်အလိုမကျလို့ရှိရင်စိတ်ပုတ်တွေဝင်တော့စိတ်ဖြစ်စိတ်ဆိုးစိတ်ပြတ်တွေပေါ့လေမုန်ဒီမှုလေအယောထားမှုတွေပေါ့လေဒါဒါပြဘာရနိဝရဏခေါ်ပါတယ်အဖြစ်သမားလို့ခေါ်တာပေါ့လေဒီကတော့ဘာမှမဟုတ်အောင်တော့ခုလိုစိတ်တဘုံမျိုးအတိမတိုးစီတိုးစီအတွက် တရားဆိုလို့အစီအကံကိုယ်တရားတွေပေါ့လေကောင်းပြီးတော့အဲ့ဒါရှင်းရှင်းစင်တန်းကြီးရတဲ့နေရထိုင်တဲ့ရေးထိုင်ရေးပါပေါ့ချိုးပန်းရတဲ့ချိုးပန်းရမယ်စားပေါ့လေစိတ်ကြီးဆုပ်နေတာကိုဆွာမဆုပ်တွန့်ဆုပ်တာတော့ဆွာတွေကုန်ပန်းပြီးတော့ပြန်လွှမ်းနေပြီးတော့ စိတ်ကပြည့်ချွဲကြီးဖြစ်နေတော့အချိန်မိတာဆိုတော့ဒါတွေတော့အများကြီးဖြစ်တတ်ပါတယ်စိတ်ကအချိန်ကြီးရှိတော့ရောက်ချင်ရောက်နေတော့တချို့ကလေးတွေဝေးပြီးတော့ကလေးတွေသုံးမမှုမရှိဘဲနဲ့လွတ်တာကြလို့ပေါ့ဖြစ်ချင်အောင်ဖြစ်နေတာစိတ်ကိုလည်းပဲအထင်ရှိပဲနဲ့ဒီလိုပဲဆွတ်ထားတော့ စိတ်ရှိရရောက်သွားခြင်းရသွားစဉ်းစားရစဉ်းစားနေတာပါလေဒီပါကြီးဒီကရမှာအမှားတွေပြုတာလို့အမှားတွေကြံစဉ်းစားပြီးလို့ရှိရင်လည်းကုတ်ကုတ်ဆာပူပန်တာတွေပေါ့လုံတာတွေရတာပုရိသကုတ်ကုတ်ဆာတွေဖြစ်တာဒီကရခါမှာလည်းပဲအမှန်တရားပေါ်မှာကျင့်ကြည့်ချက်မကြနိုင်ဘူးလည်းဘာလို့ဒုလောဒုလောနဲ့ မဝေကွဲနိုင်တာအကြည့်ပြုမဆုံးဖြတ်နိုင်တာပေါ့ဝိသိကိစ္စဆိုတော့အများကြီးဖြစ်ပါတယ်ရှိဝါရေးဖွံ့ဖြိုးတဲ့နိုင်ငံတွေမှာဆိုလို့ရှိရင်အဲ့ဒါတွေသိဖြစ်တာအမှန်ပေါ်တော့ဥတည်လိုက်တာပဲဒါပေမဲ့လို့ဉာဏ်ကမပြီးတော့ပါဘူး တွေးကြည့်ရလျှောက်တွေးရတော့ချော်သွားတာပဲကွာသူတို့ထင်ရလည်းဆုံးဖြတ်ချက်ချတာပဲကွာရှင်ရောင်ဆောင်ပြီးတော့ဗောလေကိစ္စကိစ္စရဲ့အလှည့်ပြခံရတာကိုသူတို့နားမလည်ကြဘူးသတိရဏမုခေနဝိจิกิจ္ချာဝံခြေတိဆိုတာဗောလေ ကျောင်းရံနဲ့ပတ်သက်ပြီးတော့ကျောင်းကျိုးဆက်ဆက်ပြီးတော့သုံးသပ်ကြပါတယ်။ဒါမနဲ့ခွင့်ကြမသုံးမသုံးသပ်ကြတော့တိတိကျကျမဆုံးဖြတ်နိုင်ဘူး။အဲဒီစီရင်လုံးတရားဘယ်တော့တော့စီရင်ဟာပြုတ်ပြီးတော့နောက်ပိုင်းကြတဲ့ခါကျတော့ဝိသိကစာရဲ့အလှည့်သွားခံရတော့တယ်။အဲဒါဒီလိုညားနေတာပါပဲ။ ဒါတွေဟာပฏิပတ်ကဆန့်ကျင်တဲ့ကြီးပဲကိုယ်မူရာတွေခြေကင်းတာရှင်းပြီးတော့အခြေခံကိုယ်ကျင့်တရားတွေကောင်းဖို့ရာအတွက်အကြီးအကျယ်အနောက်ချက်ဆန့်ကျင်တဲ့စိတ်ရစိတ်ဓာတ်ရဲ့တန်ရှင်းဖို့ရာအတွက်အကြီးအကျယ်အနောက်ချက်ပဲဆန့်ကျင်တဲ့အသိဉာဏ်နဲ့အသိမှန်နဲ့ဖြစ်ဖို့ရာအတွက်အကြီးအကျယ်အနောက်ချက်တွေပဲသူတို့ကနှောက်ဆက်တာရဲ့အတွက် အများစုလူတွေဟာအမှန်တရားကိုမတွေ့လို့အမှန်လမ်းကြောင်းမလိုက်နိုင်ပဲနဲ့ဒီလိုပါပဲဆင်းရဲတွေနဲ့ကျုံနေတာပါဒါနဲ့ပဲတဘောတဘောပြီးတော့ကြတာပဲတော့မှာဒီတော့တကယ်တမ်းသာရှင်းတဲ့ချမ်းသာလူလာတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ဒါရီအနောက်ချက်တွေပဲအနောက်ချက်တွေဆိုလို့ရှိရင် ဒါတွေကင်းဖို့လိုတယ်ဆိုတာကိုအသိဉာဏ်လေးရှိလာတယ်ဒီလိုခုကျုံနေရတဲ့အမှန်တရားတွေဒီနိုင်ခဲ့လို့နည်းနည်းတဲ့တရားတွေလည်းပဲမသိရတာလည်းပဲသူတို့ကဖုံးပြီးထားလို့သူတို့ကနေရာယူထားလို့သူတို့ကအရင်ဦးသွားလို့ဒီလိုဖြစ်ရတာဆိုတာပေါ့လေအမြင်ရှိဖို့တော့ကောင်းနော် ဆံလို့တရားနာဖို့အရေးကြီးတယ်။စာပေကောင်းကောင်းလေးဖတ်ဖို့အရေးကြီးတယ်။အဲဒီလိုပုဂ္ဂိုလ်ချင်းဆွေးနွေးဖို့လည်းသိရရှိတယ်။အဲဒါမျိုးလည်းမရှိဆိုတော့ကမ္ဘာလောကကြီးကကမ္ဘာသူကမ္ဘာသားတွေကထီရာတွေပဲစိုင်းနေတာပဲထီရာတွေပဲပြောထီရာတွေတွေးထီရာတွေပြောထီရာတွေပဲလုပ်နေကြတော့ဒါနဲ့ပြီးကြတော့တွေးကြည့် ဘတော့ကိုပဲရင်လေးကြီးကောင်းပါအများစုလူတွေမှာအဲဒီပฏิပုဒ်ကခေါ်တဲ့အဆင့်ကြီးပဲအနောက်ချက်ပြီးတော့တဲ့ဒီဝရဏတရားတွေကဖုံဖုံထားတော့သူရဲ့စိတ်နဲ့စိတ်ထားတွေဟာကြည်လင်ခွင့်မရဘူးရှင်းရှင်းလင်းလင်းဖြစ်ခွင့်မရဘူး ဒီလိုပဲတနည်းတနည်းပြီးတော့တာပါပဲဟွန်းကျော်တရားတွေကိုဖယ်ရှားပြစ်နိုင်မှစီကြီးရဲ့ကိဝစီကြပြီးတော့ကြည်လင်းလာနိုင်တာပဲကြည်မှကြည်ကြီးလာနိုင်တာပါပဲအဲ့ဒါလို့ဖို့လိုတာပေါ့လေဒီမှာအဲ့ဒီနည်းကြီးရှိမှလည်းလုပ်လို့ရတာပါပဲ ဒီနေရာဆန္ဒဟာသုံးကြည့်လိုက်ဆန့်ကျင်ဘက်တရားပုံထားလို့အမှန်တရားတွေဟာမပေါ်လို့ဖြစ်နေတော့ရှင်သာမြင်တာမရှိတော့သုပါကတမဖြစ်တော့သုပါကတကပါကတတောင်မဖြစ်ဘူးသုပါကတဝေရောဟွန်းကျိုးရိုးရှင်သာမြင်တာမရှိဘူး ရိုးရိုးနဲ့လွန်ကဲပြီးတော့သင်္သာမြင်လာတာလွယ်လွယ်လေးနဲ့သင်္သာမြင်လာတာဆိုဝိရောပေါ့ဒီတော့ဒါတွေကဖုံးပြီးတာတော့မတရားမကြည့်ကြဘူးသစ္စာ၄ပါးမသိကြဘူးအဲဒီအမှန်တရား၄ပါးရှိပါတယ်၄ပါးကလောကီအမှန်တရားနှစ်ပါးနဲ့လောကုတ္တရာ မတရားနှစ်ပါးဒီကုလုံးဖြစ်ပြီးတော့ယုံနာနေရဓာတုပတိစာတိခေါ်ပါတယ်ဆင်းရဲအမှန်တရားခေါ်တယ်ဒီလိုက်စားလိုက်နားလိုက်စားလိုက်ရှိလိုက်ဒီလိုက်ကိုယ်လိုက်ဆန်းလိုက်စောင်းလိုက်ငယ်လိုက်ကြွားလိုက်နားလိုက်ကြားလိုက်တာကိုယ်ရဲ့ဖြစ်တဲ့အမူအရာတွေဟာအဲဒီကဒုက္ခသစ္စာဆင်းရဲအမှန်တရားတွေလို့ဆိုပြဟောတော်ပါတယ် အဲ့ဒါကြီးကိုအကောင်းချီပြီးတော့တာယာတတ်နဲ့ဆွဲလန်းတာကဒုက္ခဖြစ်ခြင်းအကြောင်းသုရိယစัจ जा လို့ခေါ်ပါတယ်အဲ့ဒီဒုက္ခနဲ့ဒုက္ခဖြစ်ခြင်းအကြောင်းကြီးချုပ်ငြိမ်းသွားတာကချုပ်ငြိမ်းအမှန်တရားဒီလိုတော့စัจ जा ခေါ်ရတယ်ဒီချုပ်ငြိမ်းအမှန်တရားရဖို့ရာအတွက် လက်ကြီး၈ပါးအရှင်တရားဒီလမကြီး၃ပါးသမာဓိမကြီး၃ပါးနဲ့ပညာမကြီး၃ပါးပေါ့သိက္ခာ၃ပါးပေါ့ဒါကအဒီရှင်းရင်းရရဖို့ရအကြောင်းတွေပေါ့လေဒီတော့လောကီကိစ္စလောကုတ္တရာကိစ္စနှစ်ပါးခွဲလိုက်တာပါလောကီကိစ္စကတော့လောလောဆယ်ကိုယ်နဲ့ဆိုင်နေတယ် လောကုတ္တရာတိသာတော့ကိုယ်ကမရဘူးသေးတော့အတာပေးခဲ့ထားလိုက်ပေါ့ဆိုတော့ဘယ်ကတော့သူရဲ့ကောင်းကုန်လေးတော့ကြားနာသိရှိထားရတော်ပါပြီဆာလို့ဆုံးလုံးလောက်ပါတယ်လောကုတ္တရာတိသာနှစ်ပါးကတော့ဒါရီရဆင်းရဲကြီးပဲဆင်းရဲကြီးအကြောင်းကြီးပဲဆိုတာပါလေ ရှင်းဥစာတိထားရမယ်ဒါလေးစာပေရကိုဆံရဘာသာနဲ့ပေါ့စာပေရသင်ကြားထားရမယ်အဲဒါကိုပါဠိလိုဥက္ကဟခေါ်တယ်စိတ်ထဲမှာမရှင်းလို့ရှိရင်လည်းမေးရတယ်ဆွေးနွေးရတယ်ပฏิပု္ပ္ပာလို့ခေါ်ပါတယ်ခုတရားဟောနေတာလည်းဆွေးနွေးတဲ့ဆံနဲ့ဟောနေတာ ရည်ရှင်ကမ္မထမ်းဆရာတွေကလည်းသူတို့ဆရာဆရာယောဂီယောဂီတွေကိုလည်းပဲသင်ကြားတဲ့နေရာကြီးသင်ကြားပေးနေတာယောဂီတွေကလည်းဥက္ကာသင်ကြားနေတာမရှင်းတဲ့အားဖြင့်ရှင်လည်းဆွေးနွေးနေတာပฏิပု္ပ္ပာလုပ်နေတာပါဒီလိုလောကီကိစ္စနှစ်ပါးဒုက္ခကိုဒုက္ခမှကြည့်ရအောင်ဒုက္ခဖြစ်ခြင်းအကြောင်းကိုဒုက္ခဖြစ်ခြင်းအကြောင်းအကြောင်းကြည့်ပြီးတော့ ပယ်ရှားခြင်းနဲ့နည်းတွေပေါ့လေပထမဆုံးအတူရုပ်ပေါ်လေဥက္ကဟပရိပု္ပ္ပာအဲ့ဒါကြီးရှိရပါလေဖြစ်ဖြစ်ကသင်္ခါရဒုက္ခသစ္စာကြီးဆိုတဲ့စုံလုံးခြင်းအရာပါဒီနေ့ဒီလိုလုံးမှာဒီနေ့ကြားလိုက်နားလိုက်စားလိုက်ကြည့်လိုက်ကြည့်လိုက် ကိုယ်နဲ့ဆောင်းနဲ့ဆောင်းနဲ့ရွယ်လိုက်ဆွဲလိုက်ဆန်းနဲ့ချလိုက်ဆိုတာပါတော်၆ပါးအဲ၆ပါးသင်ဟလာလို့ရှိရင်ကျုပ်တည်လည်းရှိနေတာပဲဒါအကြောင်းတိုက်ဆိုင်လို့ဖြစ်လာတဲ့လူတရားနာတရားတွေမှာဒီလိုကြောင်းတိုက်ဆိုင်လို့ဖြစ်ပေါ်လာတဲ့ယုတ်တရားနာတရားတွေဟာဘုရားမြတ်စွာကဒုက္ခစိတ်ချက်ရှင်အမှန်တရားလို့ဒီလိုသတ်မှတ်ပါပါတယ် ဒီကာကတွေအကောင်းထင်ခင်လေးသုရိယသာဝတိအဲ့ဒါတွေကိုအကောင်းထင်ရတာကောင်းစားတာကောင်းနိုင်ရစားဖြစ်ရတည်ရတာအကောင်းသူတို့ခေတုံးခေဆိုတွေလိုက်ပြီးတော့မရှိဘူးဆိုလို့ရှိရင်အကုန်လုံးအကောင်းကြီးပဲအကောင်းထင်လို့ရှိရင်ဒီလိုလုပ်ရှိရင်ဒီလိုကောင်းမှာပဲဆိုလို့ရှိရင်တော့အဲ့ဒါကြီးလိုက်ကြတာပဲလက်ကြတော့အကြီး အကောင်းတန်ခံစားရတဲ့ဓာဘောလေးလားဒီအောင်သက်သာကောင်းမှုရာအတွက်ပေါ့လေအကြောင်းရင်းရောဖန်တီးရတာလည်းဒါလေးလည်းသက်သက်သာအဲ့ဒါဆင်းရဲကြီးအကြောင်းကိုသူရဆက်ချလို့ခေါ်ရတာသူဟာဆင်းရလာရှိတဲ့ပုဂ္ဂိုလ်ဟာရလာကထလာတော့အခုတ်ချင်လာတယ်လေကိုယ်လို့ရှိရင်ကောင်းမယ်ဆိုတော့တည်တာလို့ပြောတယ် ချမ်းသာကဒုက္ခသစ္စာကုချင်တာကဒုတိယသစ္စာပါလေယတိကုတ်သမကုတ်တာမျိုးမဟုတ်ဘဲနဲ့တအားကြီးကုတ်တဲ့ခါကျတော့အရေးကြီးပါလေစုပ်ပြပြီးတော့ဒီကနေ့စက်ကြီးကြီးဖြစ်လာတော့လေနောက်အရာလေးပြီးတော့ပိုးတွေပါလေဝင်ပြီးတော့အနာတွေလည်းဖြစ်နေတာပဲကျမ်းသာကဒုက္ခသစ္စာ အဲ့ဒါအရောက်ဖြောက်ပြီးတော့ဆန့်တာခြင်းကကောင်းစားခြင်းတဲ့သဘောလေးဖြစ်တော့ကုတ်လို့ကုတ်တုံးတော့ကောင်းလာပဲနောက်ပိုင်းကျတဲ့ခါကျတော့အဲ့ဒီနေရာကဆက်ပြီးရှိပြီးတော့လေလူတို့ထိုင်လို့ကောင်းဖြစ်ကြတယ်လို့ဆင်းရဲတွေပဲကြားနေကြတာပဲဒီမှာအဲ့ဒီသဘောတော်နဲ့စဟကြည့်လို့ရှိရင်ဒီလိုလုံးကဒုက္ခသစ္စာနဲ့လူရသစ္စာပေါ်ရပါတယ် မိမိရှိဝါစိတ်တဲ့ပုဂ္ဂိုလ်ဟာမိမိရှိဝါဆွဲရတဲ့ပုဂ္ဂိုလ်ဟာမိမိရှိဝါသုံးရမှအထူးချမ်းသာပဲတဲ့ဒီလိုပဲတွေ့တယ်သုံးတော့သုံးတယ်ပဂတိစိတ်ချင်းရှိတော့ကိုယ်စိတ်ကိုယ်လည်းမထိန်နိုင်တော့စိတ်မထိန်တဲ့တော့ကိုယ်လည်းမထိန်ရတော့အဲ့ဒီနောက်ပိုင်းရံကောက်မှုတွေဖြစ်လာတော့ မိစေဝဆွဲနေတဲ့အတွက်သူရှိလို့ရှိရင်ဖြစ်ဖို့လို့ပြောတဲ့ပုဂ္ဂိုလ်ဟာမိစေဝသုံးတော့နောက်ပိုင်းကဒုက္ခတွေတဲ့ဖြစ်လာတော့တယ်အဲတော့မိစေဝသုံးကျင်တာကသူရဲ့ကိစ္စသုံးလို့ရှိစားရတဲ့ပြုမှုအသာပါလေမဆုံးနိုင်တဲ့ဆင်းရဲတွေခံရတာကဒုက္ခသစ္စာသဘောနဲ့အဲဒီလိုကြီးနေလည်းပဲ ဒုက္ခနဲ့ဒုက္ခအုံးရဒုက္ခဖြစ်ခြင်းနဲ့ဒုက္ခဖြစ်ခြင်းအကြောင်းကိုလေအဲဒီလိုဆက်ဆက်ဆက်ဆက်ကြည့်လို့ရှိရင်လည်းပေါ်တတ်ပါတယ်ဒီစေဝါစွဲနေလို့ဒီစေဝါရဲ့ဓာတ်ကိုမတမတာခံရတဲ့ပုဂ္ဂိုလ်ဟာအဲဒီတိရုပ်တဲ့ဓာတ်ကလုံးလုံးလို့ရှိရင် ဒီဆိုတာဘယ်လိုဖြတ်ရတယ်လဲဆိုတာပါသူလည်းကြောက်ဘယ်လိုလုပ်ရတယ်လဲဆိုတာပါဖြတ်တော့တဲ့နည်းတွေလေ့လာရတယ်အဲဒါဥက္ခခေါ်တယ်ကျုံနေတဲ့ဆင်းရဲတွေကိုဆက်လက်ပြီးတော့မကြုံရဘူးဆိုလို့ရှိရင်အဲဒီဆင်းရဲကလွတ်လွတ်တဲ့ပုဂ္ဂိုလ်ဟာ ဘယ်လိုလွတ်အောင်လုပ်ရသလဲဆိုတာဒါလေ့လာရပါတယ်ခန္ဓာမူရရှိဝါလေ့လာတဲ့ပုဂ္ဂိုလ်လည်းပဲနီးတော့တည်မရှိလို့ရှိရင်လည်းပဲဆရာနဲ့ဒီကိစ္စကိုဆွေးနွေးရပါတယ်မေးရများပါတယ်ရှင်းလင်းအောင်ဒါလိုပါပဲဒီဒုက္ခတွေကိုယုံမဆက်ထုတ်တဲ့ပုဂ္ဂိုလ်ဟာအဲဒီဒုက္ခတွေကလွတ်လို့လို့ရှိရင်အကျိုးကြောင့်လွတ်တဲ့နည်းတော့လေ့လာတယ် အရှင်းရင်မေးရတယ်ဆွေးနွေးရတယ်ဒီပု္ပ္ပာလောက်ရတယ်အဲဒါပထမဆုံးဥက္ကဟအချင်းချုပ်ဒါတွေလည်းဆင်းရဲတွေပဲဆိုတော့ပါတယ်ဟွန်းသူကဒုက္ခပြီးတဲ့ဒီရဖြစ်ချင်းအကြောင်းကြီးဟာဒါတွေပဲဆိုတော့ပါတယ်နားလည်ရပါတယ်မရှင်းရင်မေးရပါတယ်ပြိပ္ပာလောက်ပါတယ်အဲဒါရှင်းသွားပြီ တကယ်မိမိဆိုတာဖြတ်လို့လို့ရှိရင်လက်တွေဖြတ်တဲ့လေးကြီးလေ့လာရမယ်ဘယ်လိုဖြတ်ရလဲဆိုတော့ဒါကြီးကောင်းမှတ်ထားရမယ်လက်တွေလည်းဖြတ်တော့ရမယ်အဲဖြတ်တော့လို့ရှိရင်ဒီရဲ့ခြေဝါကြေးချုံဖြစ်ကလွတ်သွားတယ်ဆိုရင်ဘယ်လိုချမ်းသာမလဲဆိုတော့တွက်ကြည့်ပေါ့ ယုတ်ကိကိစ္စနှစ်ပါးဟာဒုက္ကစ္စငြိမ်နိုင်သေးလို့ညီဖို့ရန်ခဲရလို့နေနေတယ်ကံပြီးတော့ဖြစ်ညီငယ်လို့ဘလောက်ပဲနေနေပြီပဲလို့စိတ်ဝတရားတွေကင်းကွာခြင်းကြောင့်သူတို့ကိုဖယ်ရှားနိုင်ခြင်းကြောင့်သင်္သာမြင်လာနိုင်ပါတယ်အဲဒီပြပါလို့ရ ။ဥပမာဖြင့်ဒီလမဆောင်တဲ့ပုဂ္ဂိုလ်ဟာကိုယ်ဘုံတော်ကိုရစ်ပတ်နေတာပဲ။ဟောရှောင်းလဲလို့ရှိရင်ကိုယ်ဘုံတော်ကိုသတ်ရှင်းလာ။ဒီလိုထင်တာမြင်သားလာတာပေါ့။စိတ်ကိုမထင်းနိုင်လို့ရှိရင်တောင်းရောက်ရောက်ရောက်နေတာပဲ။ဟောဖြစ်တဲ့မှာဒီသတိကျစောင့်ဖို့စဉ်းစားကြတဲ့အတိုင်းပေါ့လေ။ကိုယ်ရဲ့စိတ်ကြီးကိုကိုယ်ရလေးတွေပေါ်ဆက်လိုက်ပြီးတော့အဆက်ပြီးတော့စိုးစိုးမြတ်ရှုရှုအောင်မှသတိစိတ်ချနေတယ် စိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေဆန့်ကျင်တဲ့တရားတွေသမာဓိစိတ်ခါနဲ့မှုနဲ့ဖြစ်စီလိုက်တော့မကပ်ဘူးလို့နောက်အဋ္ဌဉာဏ်လေးဒီအခြေခံဆိုလည်းအစဉ်စဉ်စဉ်ဖြစ်လာလို့ရှိရင်ယောဂိရိတာအစဝလီဖြစ်သွားနိုင်တယ်ဒီတော့ပฏิပက္ခဝိဓမ္မနာဆိုတာအလိုလိုတော့ဒီဆက်ညမတရားတွေက ပြင်းသွားတာတော့မဟုတ်ဘူးနောက်ဆက်ဆက်ရှိသေးတယ်ဆက်ထားတာတော့ပฏิဘက်ကဝုတ္တမနာပါဏသမပฏิပတ်တိပฏิပတ်တာနော်စိတ်ဝိဝေဒနာတရားတွေမြင့်မြင့်ဖြစ်စီပြလို့ကျင်းပွားမှုဟာလေကျင်းပွားခြင်းဟာသမပฏิပတ်တိပฏิပတ်တာ နိလန်တရားရှင်းသုံးမှုနဲ့ဆက်ဆက်နေတယ်။နိလန်တရားရှင်းသုံးမှုမပါဘဲနဲ့တော့ပယ်နည်းနဲ့မှအဲ့ဒါကြီးမပယ်ရှားနိုင်ဘူး။ဒါလိုဆိုထားပါတယ်။ဖြစ်ဖြစ်တဲ့သေခါရဒုက္ခသစ္စာကြီးဆိုတာပေါ့ဒီကိုယ်တွေကဖြစ်ဖြစ်တဲ့ကဒီကြောက်တိုက်ဆိုင်နေဖြစ်ပေါ်နေတဲ့ယုံနဲ့တရားတွေကဒါဒုက္ခသစ္စာ။ ဒုက္ခကိစ္စကိုကြည့်ရမယ်လို့မြတ်စွာဘုရားမိန့်ကြားထားပါတယ်။ကြည့်တဲ့နည်းနဲ့ဟောတော်ပါတယ်။ဘောဂုအတုသယောဂီပုဂ္ဂိုလ်ကြီးဆိုင်ဒီဒုက္ခဝန်ပိုက်ဆက်ပြီးတော့ဝန်ပိုက်ကဖောင်းလိုက်ပြင်လိုက်နေပါလိမ့်မယ်လိုက်လိုက်မှန်တယ်။နောက်ဆုံးတော့ဘာမှမဆိုသေးဘူးပေါ့။နောက်တော့မအားလေးကြီးကားလာတဲ့အခါကျတော့ဝိရိယတတိသမတိရဲ့အားပြည့်လာတဲ့အခါကျတော့ ဆန့်ကျင်ဘက်ဒီဝရဏတရားတွေကျင်းသွားပြီဝိရတတိသမာဓိခေါ်တဲ့ဒီတရားတွေကဆက်ဆက်ပြီးတော့ဖြစ်နေလို့ရှိရင်စိတ်ဟာတောက်လျှောက်ဆင်းရဲနေတော့တာပါဟွန်းအဲ့ဒီတန်းရောက်လာပြီဆိုလို့ရှိရင်တောက်တာပြင်းတာလှုပ်တာရွေ့တာတွေရုပ်တုပ္ပတိသတိတဲ့တရားတွေလည်းအဲ့ဒါတွေကြည့်တာလည်း တောင်းတဲ့ဘုံရောက်သွားရင်တောင်းတာလေးဒီကျင်းတဲ့ဘုံရောက်တာကျင်းတာဒီလှုပ်တဲ့ဘုံရောက်သွားရင်လှုပ်တာဒီပါလေဒါယုတ်ကတိစာကိုကြည့်တာပဲဟွန်းတမန်တမန်ကြည့်နေတာဒါလည်းကြည့်နေတာပဲဒါနာလောကတိစာပဲအဲဒီပညာဉာဏ်ကြည့်နေပြီဆိုလို့ရှိရင်ပန်းချပြီးတော့ကြည့်ရတဲ့ဒုက္ခတိစာတရားကိုမှလည်းပဲ အကောင့်ထင်ပြီးတော့သာယာမှုရှိဘူးဖြစ်ခွင့်ရဘူးအဲ့ဒါဒုတိယသစ္စာပယ်တယ်ခေါ်တယ်အဲ့ဒီခိုက်ချောင်းမှာအခြားခြားညံ့ကြတဲ့အာရုံတွေကိုစိတ်ကူးပြီးတော့သာယာတမမှုလည်းဖြစ်ဘူးအဲ့ဒါဒုတိယသစ္စာပယ်တယ်ခေါ်တယ်ဒုက္ခမြင်ပြီးတော့ဒုတိယသစ္စာကိုပယ်လိုက်တာဒါတစ်ချက်ကုန်တစ်ချက်ပြပေါ့ ခြားခြားပေါ်သမျှသုဝတိသာခြားခြားတရားတွေကသူတို့ဖြစ်တုံးဖြစ်ဆဲမှာကိုယ်တို့တတိပ္ပံကြီးနဲ့အားဆိုင်ပြီးတော့ရှုလို့ရှုရအောင်ဒီမှာစိတ်ကလေးစိတ်ချသွားရင်သွားရင်ပေါ့နော်တည့်ပြီးတော့သွားပြီဆိုလို့ရှိရင်အမှန်တမ်းကြည့်လာတာပဲဆိုကြပါစို့ဟိုလေးကပုံစံလေးတစ်ခုထုတ်ခဲ့ပါတယ်မမကနေထိုင်စားတဲ့အခါထိုင်တော့မှအပြည့်ထိုင်နေတဲ့စိတ်ကလေးကြည့်ပါတယ် စေချာစိတ်မှလို့ရှိရင်စိတ်ကူးမဟုတ်ဘဲနဲ့ပေါ့လေကြည်လာတဲ့တဏှာစိတ်တဏှာဒုက္ခတိသာထိုက်တဲ့တရားပြီးတာပဲတကြီးကြီးလေးပြီးတော့ကိုတောင့်တင်းပြီးတော့ကျသွားတာဒါရုပ်ခေါ်ပါလေရုပ်ဒုက္ခတိသာထိုက်တဲ့တရားခေါ်ပါလေနာဒုက္ခတိသာနဲ့ရုပ်ဒုက္ခတိသာတွဲပြီးတော့ဖြစ်နေတာတိတိကျကျစိတ်မှလို့ရှိရင်တခါတခါမှနာဒုက္ခတိသာတဲ့တရားပိုင်းခြားပြီးပါမယ် တခါတခါမှာယုတ်တုပတိသတ်စေတရားကြည့်တော့အဲ့လိုကြည့်တဲ့အခိုက်အတန့်မှာသူကတိစာပိုင်းခြားပြီးတော့ကြည့်တဲ့အခိုက်အတန့်မှာအဲ့ဒီကြည့်ရတဲ့ဆိုင်ရုပ်ဆိုင်ရင်းနဲ့စိတ်နဲ့ဆိုင်တဲ့ရုပ်ပုံမှာလည်းပဲအကောင်းချင်ပြီးတော့တာယာတမတ်မှုရှိဘူးအဲ့ဒီခိုက်ကြမှာအခြားခြားအာဝလီတွေဆွေးရောက်ပြီးတော့ တာယာတတ်လိုက်တဲ့ဟုတ်လားသူရတိစာမရှိဘူးတစ်ချက်ခုတစ်ချက်ပြတ်သွားတယ်ပေါ်လီရဲ့ဒုက္ခကိစ္စကိုပိုင်းခြားကြည့်ခြင်းဖြင့်ပိုင်းခြားမကြည့်ခြင်းကြောင့်ဖြစ်ခုရှိရဲ့ဒါရတတ်လို့တဏှာလည်းပဲတွေ့ပြီးတော့ဖြစ်သွားတာဒါကိုပြောပါတယ်တမတမအတွင်းမှာ ဒီထဲမှာတက်ခွဲကြည့်လို့ရှိရင်အင်းလည်းဆုပ်ကြည့်လိုက်လို့ရှိရင်စိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေကိုလည်းပဲနိုင်တဲ့သွားရီပါနေတယ်ကိလေသာမျိုးပါပြအောင်ပေါ့လေသွားရီပါနေတယ်အဖြစ်ပေါ်လာတဲ့ရှိခွက်ဒုက္ခသစ္စာတဲ့တရားမှာ စိုးစိုးကြီးကိုမှတ်နိုင်ဖို့ရာအတွက်အားစိတ်တာဘုရားရှင်အားစိတ်တာအပြည့်ဆန့်ကျင်ဘက်ဒီပေါ့အပြည့်ပါဝင်ကုသလာတွေဖြစ်ခွင့်ရအောင်မှတ်မိနေတော့တတိယကတ်နေတော့သတိအာရုံပေါ်မှာတတိကရှိနေတော့စိတ်ရှင်မှာအညီညာမှုမဝင်ဘူးသက္ခဝေဒနာကုဋ္ဌိဆိုတာပေါ့ခုနကလည်းပြောပါတယ် ကာဝယ်ဆောက်ရှောက်ထားတယ်ပိတ်ဆို့ထားတယ်လုံးလုံးချုံချုံဖြစ်နေတယ်ဒီပုံမှာစိုက်ကြနေတယ်စိုက်ကြနေတော့စိတ်ကြရရာဂနဲ့မလို့ဒေါသနဲ့မလို့ရှာဘူးငြိမ့်နေတယ်ဒီခိုက်တော့မှာစိတ်ထဲမှာတောင်းကြတဲ့ပရိယုထနာကိတိပါတွေငြိမ့်နေတာကလက်ခံရမှာပဲဒီဘက်ကဝိတမနာတွေဖြစ်နေတာပရိယုထနာ ပฏิပက္ခဝိသမနာကြီးရဲကြီးတာဒါသိကြတယ်ဒီကွာလေးကိုချင်းချင်းပြီးတော့မှတ်နေတော့ကြာတော့ချိန်ကားကြိုက်လာပြီဆိုရင်ပေါက်လာလေးမှလည်းဖြစ်ရင်တောက်တာတင်းတာလှုပ်တာကြီးကိုကြာသွားတာတဲ့သွားတာကြာလေးကြာသွားတယ်တဲ့လည်းတဲ့နေဟောတော်လေးကြည့်တာကြာသွားတာသမာဓိအစွမ်းတဲ့နေတာကသမာသင်္ကပ္ပ အဲ့ဒါလေးကြည့်နေတာကပညာတက်နေတာလည်းအသိဉာဏ်လေးဟာပေါ့လေဒါပညာပိုင်းဆိုင်ရာပေါ့လေအဲ့ဒါလိုကြည့်သွားပြီဆိုလို့ရှိရင်ကိလေသာမျိုးပါပြတ်သွားတဲ့အနိစ္စကိလေသာပါဒီလိုတက်ခွဲကြည့်လိုက်လို့ရှိရင်အဲ့ဒါလိုရှုလို့ဒုက္ခသစ္စာကိုကြည့်တိုင်းကြည့်တိုင်းသူရဲ့သစ္စာကိုပယ်နိုင်ုံရမက ပရိယုဌာဏကိလေသာတွေလည်းငြိမ်းနေတယ်။ဝိရိယတတိဓမ္မလေးခေါ်တဲ့ဓမ္မလေးခေါ်ရခန္ဓာ၃ပါးနဲ့အောင်းနမစိတ်နဲ့ခွင်ကြတဲ့ပြီးတော့တိတိနေတော့ကိလေသာမျိုးပဲဖြစ်သွားတယ်။အဲလိုဒီတိုင်းဒီတိုင်းမှာမျက်စိရှိပါအဖြစ်ပါနေတာ။ ဒီလက်မှတ်ရတော့ငကိုယ်တည်းကဒီလောက်ပြည့်စုံနေလို့ရှိရင်သုံးပါးပြည့်စုံဖြစ်နေပြီ။တနည်းအားဖြင့်လည်းပဲတရားထုတ်ရတဲ့အခါမှာရှုံးခြင်းစရာကိုရှောင်ကျင်တဲ့အလေးစီကမဟုတ်ပြီမယ်လို့ရှောင်ကျင်ဝင်ရှောင်လို့ရှိရင်ရှောင်မယ်ဆိုတဲ့စေတနာလေးတွေဖြစ်နေတော့စေတနာဒီကကြီးလည်းပါတယ်။ ပြီးတော့သီလ၃ပါးရဲ့သမဝါကျသမကမ္မသမဇီဝသီလမဂ္ဂင်၃ပါးရဲ့ရှုတိုင်းမှာပါဝင်နေတဲ့သမာဓိတိတ်သမာဓိတိတ်က၃ပါးပညာတိတ်က၂ပါးလို့ပေါင်းလိုက်ခြင်းမဂ္ဂင်၈ပါးသီလမဂ္ဂင်ကလုံချိုးကိစ္စတာတွေပြိပက္ခတွေကိုသူက ရှောင်ရှားပြီးတော့ပယ်တာသမာဓိမဲ့ခင်ကတော့စိတ်ထဲမှာဖြစ်နေတဲ့ကိစ္စတွေကိုကာကွယ်ကုစားပယ်တာပညာမဲ့ခင်ကတော့ငကောကမဟုတ်တာကြီးဆွဲလန်းထားတာပေါ့လေအဲ့ဒါတွေကိုနှိမ့်ရင်းပယ်နေတာအားရအောင်လုပ်နေတာတဲ့။ဟုတ်ရှိပိုင်းကမဂ္ဂတိစာတွေလည်းအလိုလိုပွားပြီးသားဖြစ်သွားတယ်။အလိုလိုပွားပြီးသားဖြစ်သွားတဲ့အတွက် မကြည့်ဘူးတာယာမှုဆွလန်းမှုအဲ့ဒါတွေလည်းချုပ်ရင်းနေတာပါအဲ့ဒါအကြောင်းပြုပြီးတော့ဘောဖြစ်ဖြစ်တဲ့ကံတွေလည်းပဲဖြစ်ခွင့်မရဘူးဘယ်လိုကောင်းတယ်ဆရာဟာသမတမအပြည့်မှာရရှိတဲ့အမြတ်တွေပေါ့ဒီနိုင်ခဲ့လို့လည်းလည်းတဲ့ ရှိပိုင်းလောကိတ္တနှစ်ပါးဟာစိတ်ဝိတရားတွေကင်းကွာခြင်းကြောင့်သင်္ဍာမြင်လာပါတယ်လို့ဆိုတော့အဲဒီစိတ်ဝိတရားတွေကင်းကွာခြင်းကိုဘယ်လိုလုပ်ရမလဲဆိုတာပေါ့လေလုံလေးလေးကြီးသိဖို့လိုတာလူကျင်းပွားရတာပါလေဆက်ဆက်ပတ်သက်နေတယ်လဲဆိုတာဒါလည်းသိဖို့လိုတယ် အဲဒါကိုဆက်ပြီးတော့ပฏิဘုကဝိဓမနာပါဏသမ္မာပฏิပတ်တိပฏิပတ်တာနော်သစ္စာတွေသင်္သာမေသာဖြစ်လာအောင်လို့ဆန့်ကျင်ဘက်တရားတွေတိုးကွာမှုဆိုတာဟာတဲ့မြင့်ဖြစ်စီကင်းဝါခြင်းဆိုတာဟာသမ္မာပฏิပတ်တိပฏิပတ်တာပါနိလန်တကြ နီးလန်းကြကြပါလိမ့်ကျင့်သုံးမှုနဲ့ဆက်ဆက်နေပါတယ်နီးလန်းကြကျင့်သုံးမှုမပါဘဲနဲ့တော့ပယ်နီးနဲ့မှပฏิပက္ခဝိတ္တမနာမဖြစ်နိုင်ဘူးဆိုတဲ့အဓိပ္ပာယ်ပေါ့ဟွန်းဒီကကျင့်မှာအကျဉ်းစားကြည့်တာလေမဟုတ်လို့ဖြစ်ကြည့်ပြတာသမာဓိတိတ်ကကျင့်မှာအစိတ်တော်ဆုံးလည်းကြည့်တာလေပညာရအောင်ကျင့်မှာ ကိလေသာမျိုးတွေပြတ်မှာတော့အကျအလတ်လို့ကိလေသာတွေဟောဒီလိုပြတ်သွားနေတာအဲဒီလိုအဲဒီလိုကျင်းကွာမှုဆိုတာသမပတိပတိပฏิပဋ္ဌာနဲ့နိလန့်ကြကြကျင့်သုံးမှုနဲ့ဆက်ဆက်ပတ်သက်နေပြီတဲ့ခွင့်ကြရှိမှဖို့နဲ့ဆက်ဆက်ပတ်သက်နေပြီဘာဝဘဝသာပေါ်တဲ့အာယုံကိုပေါ်တဲ့အာယုံနဲ့ရှိမှတဲ့စိတ်နဲ့ခွင့်ကြ ဖြစ်ဖို့လိုရဲ့တဲ့ကောင်အဲ့ဒါကြီးပါမသံဃာနိဝရဏတရားတွေသင်နိုင်တယ်ဆိုလိုတာတော့ဒီကသမားကြီးပညာစိတ်တိခါရီယာမှသံဃာတရားကြီးပယ်ရှားနေတာဖြစ်တော့အဲ့ဒါတွေကိုကိုယ်ကြဤကံကြရှင်းတာဆိုတာပါပဲရှင်းမှအဲ့ဒါကြီးသင်နိုင်တယ်ဆိုတာပါဒါပါပဲအဲဒီကသံဃာနိဝရဏတရားကြီးသိกว่าဖို့ နိလန်းနဲ့ကျင့်သုံးမှုနဲ့ဆက်ဆက်နေတယ်ဆိုတော့နိလန်းမတိပဲတော့ရမ်းရှင်းလို့တော့မရဘူးရှင်းလို့ရှင်းလို့မရဘူးသူပြောသူပြောလေးနဲ့ရှင်းလို့မရဘူးမတော်တော့ဇာဝလေးကြည့်လို့လည်းရှင်းလို့မရဘူးသာသတ္တမဆောနာဒီနာတဲ့သာသောတို့ ဆင်းရဲဝိဝရဏတရားကြီးကင်းဖို့ရာအတွက်နိဗ္ဗာန်ကရှင်းသုံးမှုဟူသည်ခွင့်ကြရှင်းသုံးမှုဟူသည်သတ္တဝါသဝနာတိလာတကယ်တရားကုန်တရားမြတ်နိလန်းကျမ်းနာမှတ်သားမှုနဲ့ဆက်စပ်ပတ်သက်နေတယ်နိလန်းမှာမတည်ဘဲနဲ့နိလန်းကြောင့်ရှင်းသုံးတယ်ဘူး ရှောင်းမဲ့လမ်းမတည်ပဲနဲ့ရမ်းလျှောက်လို့မရဘူးရှောင်းမဲ့လမ်းမှမတည်ပဲနဲ့လမ်းမှလျှောက်လို့မရဘူးဒါလိုပါပဲဒီလမ်းတစ်ချက်ကျင့်သုံးဖို့ဆိုတာဒီလမ်းမှကိုကြည့်ပါပါဒါသိလို့ရတယ်တောင်းလို့စာသတ္တမသောလာဒီလာလို့ဒီလမ်းနားထောင်လေ့လာမှုနဲ့ပတ်သက်တယ် အဲ့ဒါမပါပဲလို့မရဘူးလို့ဆိုတဲ့အတိတ်ပဲပေါ့အဟူပါဘူးပါရမယ်ဒီလုံးတရားယောဂရှိလို့ယောဂကြောက်လို့တဲ့ပုဂ္ဂိုလ်ဟာကျောင်းရရှိနေပါလိကုသနိုင်တဲ့ဆရာဝန်တစ်ရှိခဲ့ရပါိဆိုင်ဆောက်တာပဲဆိုတော့ဖေးရမ်းစားလို့မရဘူး ယောဂရဲ့အငြင်းရင်းတွေကိုသိရှိပြီးတော့သိသေးလို့သိရှိပြီးတော့ကေယောဂဘယ်ရှိနေတော်တယ်ဆိုတာကုထုံးနားလေတဲ့ကျင့်ကြံရဆရာကသိသေးလို့ယောဂရှင်ကြီးပြီးသွားပြီဆိုရင်သိရှင်ကြတဲ့အတိုင်းပေါ့ဆောင်းတင်တာဆောင်းရတယ်ဆောင်းတင်တာဆောင်းရတယ်ဆေးကိုလည်းပဲစိတ်ပတ်လျောင်စားရတယ်ကိုယ်စကောင်စားရတယ် အသိရှိကြတဲ့အတိုင်းလုပ်ရတယ်ဒါပဲအဲ့ဒါလည်းလိုပါတယ်အဲ့ဒါတွေကတော့နှစ်ဖက်မှာကြာမှာပဲဆက်ပြီးတော့ပြောပါတော့မယ်ဒီနေ့ဒီနေ့လည်းနည်းနည်းလေးအချိန်လွန်သွားတော့ဖြစ်တော့ဒီမှာပဲရက်ချဦးလို့